ခန်းကြီး48အငယ်1မှ9နောက်တဖန်ယောသတိအဖနာကြောင့်ကိုကြားသဖြင့်သားနှစ်ယောက် မနာရှေနှင့်အေဖရင်ကိုယူ၍သွား၏သားယောသလာကြောင့်ကိုယာကုပ်တီကြားလျင်အာထုတ်၍ဂရင်ပေါ်မှထိုင်၏ထိုအခါယာကုပ်ကအနန္တတကုရှင်ဖျားသခင်သည်ခန္နံပြည်လူစမြို့၌ငါအားထင်ရှား၍ကောင်းချီးပေးတော်မူလျက်ငါသည်တင့်ကိုတိုးပွားများပြားစေမည် တင့်ကိုများစွာသောလူဖြစ်စေမည်သင်၏အမျိုးအနွယ်သည်တင့်နောက်မှဤပြည်ကိုအစဉ်အမြဲပိုင်စေခြင်းငှာငါပေးမည်ဟု မိန်တော်မူ၏တင်နေသောအေဂရုပြည်သို့ငါမရောက်မီအေဂရုပြည်၌တင်ရနှင့်သောသားနှစ်ယောက်ဧဖရိနှင့် မနာရှေတို့သည်ငါသားဖြစ်ရမည်ရုဘင်နှင့်ရှီမောင်ကဲ့သို့ငါသားဖြစ်ရမည်နောက်မှတင်ရသောသားတို့သည်တင်၏သားဖြစ်၍မိမိအမွေခံရာတွင်မိမိအကိုတို့အမိဖြင့် သမုတ်ရကြမည်ငါသည်ပါဒနန်ရန်အယက်မှ လာဒီကာလခါနန်ပြည်၌ခရီးသွား၍အေဖရမြို့နှင့်ဤသောအခါတင့်အမိရခေလာသည်ငါအနာမှတေရှာ၏တေသောအယက်ဘဲလင်အမိရှိသောအေဖရမြို့သို့သွားသောလမ်း၌တင်းကြိုလေသည်ဟုယောသအားဆို၏အငယ်ရှိမှ22 တဖန်ဣဒရေလသည်ယောသပ်၏သားတို့ကိုကြည့်ရှု၍ဤသူတို့ကားအဘယ်သူနည်းမေးလျှင်၊ယောသပ်က၊ဤပြည်၌ကျွန်ုပ်အားဘုရားသခင်ပေးသနားတော်မူသောကျွန်ုပ်၏သားဖြစ်ပါသည်ဟုအဘအားဆိုသော်၊အဘက၊ငါ့ထံသို့ လာပါစေလော့။သူတို့ကိုငါကောင်းကြီးပေးမည်ဟု ဆို၏။ဣသရေလသည်အသက်ကြီး၍မျက်စိမှုန်သဖြင့်မမြင်နိုင်သောကြောင့်သားတို့ကို အနီးသို့ချဉ်းကပ်စေ၍ ပိုက်ဖက်နမ်းရှုပ်လေ၏ဣသရေလကလည်းငါသည်တင်ဤမျက်နာကိုမြင်ရမည်ဟုငါမထင် ယခုတွင်တင်ဤသားတို့ကိုပင်ဘုရားသခင်ပြတော်မူပြီဟုယောသအားဆို၏ယောသသည်လည်းသားတို့ကို အဖအီဒူးချာမှ ထုတ်၍အဖရှိ၌ဥညွတ်ချစေ၏တဖန်ယောသသည်သားတို့ကိုယူ၍အေဖရင်ကိုလက်ရလက်နှင့်ကင်လျက်ဣဒရေလလက်ဝဲလက်သို့၎င်း မနာရှေကိုလက်ဝဲလက်နှင့်ကင်လျက်ဣဒရေလလက်ရလက်တို့၎င်းချင်းကပ်စေ၏မနာရှေသည်တာဥဖြစ်တော်လဲဣဒရေလသည်မိမိလက်တို့ကိုဆန့်၍လိမ္မာစွာ ပဲ့ပြင်လျက်အသက်ငယ်သောသူအေဖရင်ဤခေါင်းပေါ်မှလက်ရလက်ကိုတင်ပြီးလျှင်လက်ဝဲလက်ကို မနာရှေဤခေါင်းပေါ်မှတင်၏ယောသကိုကောင်းချီးပေးလျက်ငါအဖအာဗြဟံနှင့်ဣဇက်ကိုးကွယ်သော ဘုရားသခင်ငါကိုတသက်လုံးယနေ့တိုင်အောင်ကျွေးမွေးတော်မူသောဘုရားသခင်ဒီဟုသောငါကိုခတ်သိမ်းသောဘေးဒဏ်အထက်ကကယ်နှုတ်တော်မူသော ကောင်းကင်တမန်သည်ဤသူငယ်တို့ကို ကောင်းချီးပေးတော်မူပါစေသော သူတို့ကိုငါအမိဖြင့်၎င်းငါအဖအာဗြဟံနှင့်ဤဆက်ဤအမိဖြင့်၎င်းထပ်၍မှဲ့ပါစေသောသူတို့သည်မြေကြီးပေါ်မှအလွန်တိုးပွားများပြားပါစေသောဟု မွဲ့ဆို၏ အဖသည်လက်ရလက်ကိုအေဖရိဤခေါင်းပေါ်မှတင်းဒီကိုယောသတ်မြင်လျင်အာမရသည်ဖြစ်၍မဟုတ်ပါ အဖာဤသူသည်သားဥဖြစ်ပါ၏သူ၏ခေါင်းပေါ်မှလက်ရလက်ကို တင်မှဟုဆိုလျက်အဖဤလက်ကိုအေဖရင်ခေါင်းပေါ်ကမနာရှေခေါင်းပေါ်သို့ပြောင်းခြင်းငါချီလေ၏အဖသည်ညင်း၍ငါတိဤငါတာငါတိသူသည်ကြီးစွာသော လူစုဖြစ်လိမ့်မည်သို့တော်လည်းသူညီသည်သူထက်သာ၍ကြီးသဖြင့် သူ၏အမျိုးအနွယ်သည်များစွာသောလူအစုစု ဖြစ်လိမ့်မည်ဟု ဆို၏တဖန်ဖျားသခင်သည်တင့်ကို အေဖရင်ကဲ့သို့၎င်းမနာရှေကဲ့သို့၎င်းဖြစ်စေတော်မူပါစေတော်ဟု၍ဤဒေလအမျိုးသားတို့သည်တင့်အားဖြင့်ကောင်းချီးပေးကြလိမ့်မည်ဟု ထိုနေ့၌သူတို့ကို ကောင်းချီးပေးလေ၏ထိုတို့မနာရှေရှိမှ အေဖရင်ကို နေရာချသည်ဤတရေလကလည်းငါတေတော်မည် သို့တော်လည်းဘုရားသခင်သည်တင်တို့ဘက်၌ရှိ၍တင်တို့ကိုဘိုးဘေးနေရာပြည်သို့တဖန်ဆောင်တော်မူလိမ့်မည်ထိုမှတပါတင်အကိုတို့အားပေးသည်ထက်တင်အားတာ၍ပေးသောအရာဟုမူကားငါဒါငါလေးဖြင့်အာမောရိအမျိုးသားလက်မှနှုတ်ယူသောအရာကိုတင်အားငါပေးသည်ဟုယောသတ်ကို ပြောဆို၏